ခန်းကြီးစနစ်အငယ်1မှ8ရှမွေလကလည်းတင်တို့ပြောသမျှသောစကားကိုငါနားထောင်၍တင်တို့အပေါ်မှာရှင်မြင်းကိုငါချီးမြှောက်လေပြီယခုမှရှင်မြင်းသည်တင်တို့ရှိ၌ကြွနေတော်မူ၏ငါသည်အသက်ကြီး၍သပင်ဖြူပြီးငါသားတို့သည်တင်တို့၌ရှိကြ၏ငါသည်ငယ်သောအရွယ်မှစ၍ယနေ့တိုင်အောင်တင်တို့ရှိ၌တွားပြီးဤအရ၌ ယခုငါရှိ၏အဘယ်သူ၏နွားကိုငါယူဘူးပြီနီအဘယ်သူ၏မြဲကိုယူဘူးပြီနီအဘယ်သူကိုလှည့်စားဘူးပြီနီအဘယ်သူကိုညှင်းဆဲဘူးပြီနီကိုမျက်စိကိုကွယ်စေခြင်းငှာအဘယ်သူလက်မှတဆိုးကိုခံယူဘူးပြီနီထာဝရဘုရားရှိဘိတ်တိတ်တော်ကိုခံတော်သူရှိမှငါတစ်ဖက်၌တက်သေးခံကြလော့ သူ့ဥစ္စာကိုငါယူမိလျင် ပြန်ပေးပါမည်ဟုဣဒေလလူအပေါင်းတို့အားပြောဆိုသောသူတို့ကကိုရိုဒီအကျွန်ုပ်တို့ကိုမလှည့်စားပါမညှင်းဆဲပါအဘယ်သူ၏ဥစ္စာကိုမျှမယူပါဟု ပြောဆိုကြ၏ရှမွေလကလည်းတင်တို့သည်ငါလက်၌သူတစ်ပါး၏ဥစ္စာကိုရှာ၍မတွေ့ကြောင်းကိုအရဖျားသည်တင်တို့တစ်ဖက်၌တက်တည်ဖြစ်တော်မူ၏ ဘိသိက်တော်ခံသောသူသည်လည်းတက်သေးဖြစ်၏ဟုဆိုလျင်သူတို့ကတက်သေးဖြစ်ပါသည်ဟုဝန်ခံကြ၏တပန်းရှမွေလကသာရဖျားသည်မောရှေနှင့်အာယုန်ကိုချီးမြှောက်၍တင်တို့ဘိုးဘေးများကိုအေဂုတုပြည်မှဆောင်ခဲ့တော်မူ၏ယခုတွင်တိတ်ဆိတ်စွာနေကြလောသာရဖျားသည်တင်တို့နှင့်တင်တို့ဘိုးဘေးများ၌တရားသဖြင့်ပြုတော်မူသောအမှုတို့ကိုသာရဖျားရှိတော်မှာ သင်တို့အားငါဆွေးနွေးဟောပြောမည်ယာကုပ်သည်အဲဂုတ်တို့ပြည်သို့ရောက်၍သင်တို့ဘိုးဘေးတို့သည်သာရဘုရားအားအော်ဟစ်သောအခါ မောရှေနှင့်အာယုန်ကိုစေလွတ်သဖြင့်ဘိုးဘေးတို့ကိုအဲဂုတ်တို့ပြည်မှနှုတ်ဆောင်၍ဤပြည်၌နေရာချတော်မူ၏အငယ်ကူမ16သူတို့၏ဘုရားသခင်သာရဘုရားကို မေ့လျော့သောအခါ ဟာဇောဗိုလ်ချုပ်မင်းတိတရလက်သို့၎င်းဖိလိတိလူတို့လက်သို့၎င်းမောဘရှင်ပြန်လက်သို့၎င်း ရောက်စေတော်မူသည်ဖြင့်ထိုရန်သူတို့၏တိုက်ဖြတ်ခြင်းကိုခံရကြ၏တပံသူတို့သည်သာရဖျားအားအော်ဟစ်လျက်အကျွန်ုပ်တို့သည်ကိုရော့ကိုစွန့်၍ဘာလဖျားနှင့်အာရှတရက်ဖျားတို့ကိုဝတ်ပြုသည်ဖြင့်ပြစ်မှားပါပြီတို့ရတွင်ရန်သူလက်မှကယ်ချွတ်တော်မူပါ ကိုယ်တော်ကိုဝတ်ပြုပါမည်ဟုလျှောက်ကြသောအခါထာဝရဘုရားသည်ရေရုဘာလဗာရက် ရေပတရှမွေလတို့ကိုဆေလွတ်၍ပဝန်းကျင်ရန်သူတို့လက်မှကယ်နှုတ်တော်မူသည်ဖြင့်တင်တို့သည်ဘေးလွတ်ရကြ၏နောက်တဖန်အာမုံအမျိုးသားရှင်မြေနာဟတ်သည်စစ်ချီမိအကြောင်းကိုသိသောအခါအကျွန်ုပ်တို့သည်အရင်ကဲ့သို့မဟုတ် ရှင်မြေသည်အကျွန်ုပ်တို့ကိုအုပ်ဆိုးရမည်ဟု သင်တို့၏ဘုရားသခင်သာရဘုရားသည် ရှင်ဘုရင်လှုပ်လျက်ပင်ငါအားလျှောက်ထားကြ၏ယခုမှသင်တို့လိုချင်၍ရွေးချယ်သော ရှင်ဘုရင်ကို ကြည့်ရှုကြလော့သာရဘုရားသည်သင်တို့အပေါ်မှာရှင်ဘုရင်ဖြစ်စေခြင်းငှာချီးမြှောက်တော်မူပြီသင်တို့သည်သာရဘုရားကို ကြောက်ရွံ့၍ဝတ်ပြုခြင်းနှင့်တကွအာနာတော်ကိုမဆန်စကားတော်ကိုနားထောင်လျင်တင်တို့နှင့်တင်တို့ကိုအုပ်ဆိုးသောရှင်မြင်သည် သင်တို့၏ဘုရားသခင်ထာဝရဘုရားနောက်တော်သို့အမြဲလိုက်ကြလိမ့်မည်။သို့မဟုတ်ထာဝရဘုရား၏စကားတော်ကိုနားမထောင်အာနာတော်ကိုဆန်လျင်ထာဝရဘုရား၏လက်တော်သည်ဘိုးဘေးတို့ကိုစီးတားတဲ့ကဲ့သို့သင်တို့ကိုစီးတားတော်မူလိမ့်မည်။ယခုမှသင်တို့မျက်မှောက်၌ထာဝရဘုရားပြုတော်မူလက်တန်သောအမှုကြီးကိုငြိမ်ဝတ်စွာနေ၍ကြည့်ရှုကြလော့ အငယ်၁၉မှ25ယနေ့ဂျုံစပါးရိပ်ရာကာလဖြစ်သည်မဟုတ်လော သို့တော်လည်းသာရဘုရားကိုငါဆုတောင်း၍မိုးချုံခြင်းနှင့်တကွမိုးရွာစေတော်မူမည်တို့ဖြစ်၍သင်တို့သည်ရှင်မြင်းကို တောင်းသောအဖြစ်သာရဘုရားရှေ့တော်၌ပြစ်မှားမိသောအပြစ်သည်ကြီးချောင်းကိုရိပ်မိတိမြင်ရကြမည်ဟု လူများတို့အားပြောဆိုပြီးလျှင်သာရဘုရားကိုဆုတောင်း၍ ထိုနေ့၌ထာဝရဘုရားသည်မိုဃ်းချုန်းခြင်းနှင့်တကွမိုဃ်းရွာစေတော်မူ၍၊လူအပေါင်းတို့သည်ထာဝရဘုရားနှင့်ရှမွေလကိုအလွန်ကြောက်ရွံ့ကြ၏။လူအပေါင်းတို့က၊ကိုယ်တော်၏ကျွန်တို့သည်မသေရမည်အကြောင်း၊ကိုယ်တော်၏ဘုရားသခင်ထာဝရဘုရားအားကိုယ်တော်ကျွန်တို့အဘို့ဆုတောင်းတော်မူပါ။အကျွန်ုပ်တို့သည်ရှင်ဘုရင်ကိုတောင်းသောအားဖြင့်၊အထက်အပြစ်များတို့အပေါ်မှာထပ်၍ဒုစရိုက်ကိုပြုမိပါပြီဟုရှမွေလအား တောင်းပန်ကြ၏။ရှမွေလကလည်းမစိုးရိမ်ကြနှင့်ဤဒုစရိုက်အပေါင်းကို ပြုမိတော်လဲအရဖျားနောက်တော်သို့လိုက်ရမှမလွဲကြနှင့်ဒါရဖျားကိုစိတ်နှလုံးအကျွင်းမဲ့ဝတ်ပြုကြလော့။ယေရှုမပြုမကဲတင်နိုင်အချီးနှီးဖြစ်သော အရာတို့နောက်သို့လမ်းလွဲ၍မလိုက်ကြနှင့်ထိုသို့သောအရာသည်အချီးနှီးတက်တက်ဖြစ်၏ဒါဝရဘုရားသည်မဟာနာမတော်ကိုထောက် မိမိလူတို့ကိုစွန့်တော်မမူသာရဖျားသည်တင်တို့ကိုမိမိလူအရာ၌ခံထားခြင်းငှာအလိုရှိတော်မူပြီးငါမူကားတင်တို့အဖို့ဆုမတောင်းဘဲနေသဖြင့်ဒါဝရဖျားကိုပြမှားခြင်းအမှုသည်ငါနှင့်ဝေးပါစေသောကောင်းမွန်ဖြောင့်မတ်သောလမ်းကိုလည်းတင်တို့အားငါပြသဦးမည်တို့ရတွင်ဒါဝရဖျားကို ကြောက်ရွံ့၍တစ္ဆာနှင့်တကွစိတ်နှလုံးအကျွင့်မဲ့ဝတ်ပြုကြလော့ သင်တို့အဖို့အဘယ်မျှလောက်ပြုတော်မူပြီးသည်ကို အောက်မေ့ကြလော့။သို့မဟုတ်သင်တို့သည်ဒုစရိုက်ပြုမြဲပြုလျှင်၊ရှင်ဘုရင်နှင့်တကွဖျက်ဆီးခြင်းသို့ ရောက်ရကြလိမ့်မည်ဟု လူများတို့အားပြောဆိုလေ၏